မောဒတဘဝဒေါရတောသမန္တမုဒ္ဒတနောရတဘဝဒေါရတောသမန္တမုဒ္ဒတနောရတဘဝဒေါရတောသမန္တမုဒ္ဒတအဘိဓမ္မပိရကဓမ္မာနုလောမပိစနိယဒုက္ခပဋ္ဌာနာပါဠိစိတ်ဓာတုကပရိစ္ဆဝါရစိတ်တံဓမ္မံပရိစ္ဆနောစိတ်တော်ဓမ္မောဥပ္ပစ္စတိဟိတုပစ္စယဧကံနောစိတ်တံဓမ္မံပရိစ္ဆ နာနောစိတ်တော်ဓမ္မောပိစတိဟေတုပစ္စယာတိနိစိတ်တင်ဇာနောစိတ်တင်ဇာဓမ္မံဒိဋ္ဌာနောစိတ်တော်ဓမ္မောပိစတိဟေတုပစ္စယာတံခိတံပင်စာစေတသိကဒုက္ခတိပရိစ္ဆဝါဒစေတသိကဓမ္မံဒိဋ္ဌာနစေတသိကောဓမ္မောပိစတိဟေတုပစ္စယာစိတ်ဓာတံမြုတ်တံဓမ္မံဒိဋ္ဌာနာစိတ်ဓာတံမြုတ်တော်ဓမ္မောဥပိစတိဟေတုပစ္စယာဘေယလာ စိတ်ဓာတံတတံဓမ္မံဒိဋ္ဌာနာစိတ်ဓာတံတတောဓမ္မောပိစတိအတုပိစေယစိတ်ဓာသမုဒ္ဒနာဓမ္မံဒိဋ္ဌာနာစိတ်ဓာသမုဒ္ဒနောဓမ္မောပိစတိအတုပိစေယစိတ်ဓာသဟဘုံဓမ္မံဒိဋ္ဌာနာစိတ်ဓာသဟဘူဓမ္မောဥပိစတိအတုပိစေယဘေယလာစိတ်ဓာနုပရိဝဒိဏမံဒိသနာစိတ်ဓာနုပရိဝတိဓမ္မောပိစတိအတုပိစေယဘေယလာ စိတ်ဓာတံသာဒသမုဒ္ဒနံဓမ္မံဒိသနာစိတ်ဓာတံသာဒသမုဒ္ဒနောဓမ္မောပိသတိအတုပိစယပိယလာစိတ်ဓာတံသာဒသမုဒ္ဒနာသဘုံဓမ္မံဒိသနာစိတ်ဓာတံသာဒသမုဒ္ဒနာအဘူဓမ္မောဝိသတိအတုပိစယပိယလာစိတ်ဓာတံသာဒသမုဒ္ဒနာနုပရိဝတိန်ဓမ္မံဒိသနာစိတ်ဓာတံသာဒသမုဒ္ဒနာနု ပရိဝတိဓမ္မောဝိဇတိတုပစ္စယဣဇတိကံဓမ္မံဒိသနာဣဇတိကောဓမ္မောဝိဇတိဟေတုပစ္စယတိနိအာဟိတံဓမ္မံဒိသနာဘာဟိရောဓမ္မောဝိဇတိဟေတုပစ္စယတိနိဣဇတိကံသာဘာဟိရင်သာဓမ္မံဒိသနာဣဇတိကောဓမ္မောဝိဇတိဟေတုပစ္စယတိနိ ဥပါရာဓမ္မပရိသနောဥပါရာဓမ္မောဝိဇ္ဇတိဧတုပစ္စယနောဥပါရာဓမ္မပရိသနာနောဥပါရာဓမ္မောဝိဇ္ဇတိဧတုပစ္စယတိနိဥပါရာဇာနောဥပါရာဇာဓမ္မပရိသနောဥပါရာဓမ္မောဝိဇ္ဇတိဧတုပစ္စယဥပါဒိဏံဓမ္မပရိသနာဥပါဒိဏောဓမ္မောဝိဇ္ဇတိဧတုပစ္စယတိနိ အနုပါဒိဏံဓမ္မံဒိသနာအနုပါဒိဏောဓမ္မောပိစတိအတုပိစယဥပါဒိဏံသာအနုပါဒိဏံသာဓမ္မံဒိသနာဥပါဒိဏောဓမ္မောပိစတိဟေတုပိစယသံခိတံဟေတုယာပင်သပေယလာအဝိတိပင်သာသဗ္ဗတာဝိထာရောအန္တရာတုကံနေဋ္ဌိတံဥပါဒနာကောက်စကား ဥပါရဏံဓမ္မံဒိသနောဥပါရဏောဓမ္မောပေသတိအတုပစ္စယဣတုယာနဝကိလေသာကောက်စကကိလေသာဓမ္မံဒိသနောကိလေသောဓမ္မောပေသတိအတုပစ္စယဣတုယာနဝဒသနေနာပါတမဒုက္ခဒသနေနာပါတမန္တမံဒိသနာဒသနေနာဘာဓမောဓမ္မောပေသတိအတုပစ္စယဒသနေနာပါတဗန္ဓမံဒိသနာအနာဒသနေနာ အာဓဘောဓမ္မောဥပေသတိဟေတုပစ္ဆေဟာဒသနေနာပါဒဗံဓမ္မံဒိဋ္ဌာနာဒသနေနာပါဒဘောဇာနာနာဒသနေနာပါဒဘောဇာဓမ္မဥပေသတိဟေတုပစ္ဆေဟာနာဒသနေနာပါဒဗံဓမ္မံဒိဋ္ဌာနာဒသနေနာပါဒဘောဓမ္မောဥပေသတိဟေတုပစ္ဆေဟာဒသနေနာပါဒပင်ဇာနာဒသနေနာပါဒပင်ဇာဓမ္မံဒိဋ္ဌာ နာဒသနေနာပါရဘောဓမ္မောပိစတိဟေတုပိစယသံခိတံဟေတုယာပင်ဇပေယလာအဝိဒေပင်ဇာဘာဝနာယဘာဒဘာဒုကဘာဝနာယဘာဒမံဓမ္မံဒိသနာဘာဝနာယဘာဒမောဓမ္မောပိစတိဟေတုပိစယဘာဝနာယဘာဒမံဓမ္မံဒိသနာနာဘာဝနာယအာဒမောဓမ္မောဥပိစတိဟေတုပိစယဘာဝနာယ အာဓဗံဓမ္မံဒိသနာဘာဝနာယပါရမောဇာနာနာဘာဝနာယပါရမောဇာဓမ္မာဥပ္ပဇံတိဟေတုပစ္စယနာဘာဝနာယပါရဗန္ဓမ္မံဒိသနာဘာဝနာယဘာရမောဓမ္မောဝိဇတိတုပစ္စယဘာဝနာယပါတပင်ဇာနာဘာဝနာယအာတပင်ဇာဓမ္မံဒိသနာဘာဝနာယဘာရမောဓမ္မောဝိဇတိဟေတုပစ္စယဟေတုယပင်ဇာ ဒါသနေနာဘာဒဘာဧတုကဒုက္ခဒါသနေနာဘာဒဘာဧတုကနာမံဒိသနာဒါသနေနာဘာဒဘာဟေတုကောဓမ္မောပိစတိဟေတုပိစေယဒါသနေနာဘာဒဘာဟေတုကံဓမ္မံဒိသနာအနာဒသနေနာဘာဒဘာဟေတုကောဓမ္မောဥပိစတိဟေတုပိစေယတံခိတံဟေတုယာနဝဘာဝနာယဘာဒဘာဟေတုကဒုက္ခဘာဝနာယဘာဒဘာဟေတုကနာမံဒိသနာဘာဝနာယ အာတဘာဧတုကောဓမ္မောဥပ္ပေဇတိဧတုပစ္စယဘာဝနာယဘာဒဘာဧတုကံဓမ္မံဒိသနာနာဘာဝနာယဘာဒဘာဧတုကောဓမ္မောဥပ္ပေဇတိဧတုပစ္စယဧတုယာနဝါသဝိတကာတိဒုက္ခသဝိတကံဓမ္မံဒိသနာသဝိတကောဓမ္မောဥပ္ပေဇတိဧတုပစ္စယတိနိအဝိတကံဓမ္မံဒိသနာ အဝိတကောဓမ္မောဥပ္ပေဇတိဧတုပစ္စယသံခိတံဧတုယာနဝါ သာဝိဇာရံဓမ္မပတိဇာနာသာဝိဇာရောဓမ္မောပိသတိဟိတုပိစေဟာဒီနိအဝိဇာရံဓမ္မပတိဇာနာဝိဇာရောဓမ္မောပိသတိဟိတုပိစေဟာတံခိတံဟိတုယာနဝသဗ္ဗိတိကာတိတုကသဗ္ဗိတိကံဓမ္မံဒိသနာအသဗ္ဗိတိဝောဓမ္မောပိသတိဟိတုပိစေဟာဒီနိအဘိတိကံဓမ္မံဒိသနာအဘိတိကောဓမ္မောပိသတိဟိတုပိစေဟာဟိတုယာနဝ ပိတိသာတံဓမ္မံဒေသနာပိတိသာတောဓမ္မောပိစတိယတုပိစေဟာဒီနိနာပိတိသာတံဓမ္မံဒေသနာနာပိတိသာတောဓမ္မောပိစတိယတုပိစေဟာတုယာနဝဒုက္ခသာကတံဓမ္မံဒေသနာဒုက္ခသာတောဓမ္မောပိစတိယတုပိစေဟာဒီနိ နာတုခာသာကတံဓမ္မံပိဿာနာနာတုခာသာသောဓမ္မောပိစတိဟိတုပိစယဟိတုယာနဝဥပခာသာကတံဓမ္မံပိဿာနာဥပခာသာသောဓမ္မောပိစတိဟိတုပိစယတိနိနာဥပခာသာကတံဓမ္မံပိဿာနာနာဥပခာသာသောဓမ္မောပိစတိဟိတုပိစယဟိတုယာနဝကာမဝဇရာတိတုကကာမဝဇရဏမံပိဿာနာကာမဝဇရဓမ္မောပိစတိဟိတုပိစယတိနိ နာဂာမဝသရံဓမ္မံဒိသနာနာဂာမဝသရဓမ္မောဥပိသတိအတုပိစယတုယာနဝရူပဝသရံဓမ္မံဒိသနာရူပဝသရဓမ္မောဥပိသတိအတုပိစယတိနိနာရူပဝသရံဓမ္မံဒိသနာနာရူပဝသရဓမ္မောဥပိသတိအတုပိစယတုယာနဝအရူပဝသရံဓမ္မံဒိသနာရူပဝသရဓမ္မောဥပိသတိအတုပိစယတိနိ နာအရူပဝဇရံဓမ္မပဋိဇာနာ နာအရူပဝဇရောဓမ္မဥပိသတိဟတုပစ္စယအရူပဝဇရင်ဇာနာအရူပဝဇရင်ဇာဓမ္မပဋိဇာနာအရူပဝဇရောဓမ္မဥပိသတိတုပစ္စယတုယာပင်စာပရိယာဘာနာဒုက္ခပရိယာဘာနံဓမ္မပဋိဇာနာပရိယာဘာနောဓမ္မဥပိသတိဟတုပစ္စယ အပရိယာဘာဏံဓမ္မပရိဇာနာ အပရိယာဘာဏောဓမ္မောဥပိသတိအတုပိစယအပရိယာဘာဏံဓမ္မပရိဇာနာ အပရိယာဘာဏောဓမ္မောဥပိသတိဟေတုပိစယအပရိယာဘာဏံဓမ္မပရိဇာနာ အပရိယာဘာဏောဇာနာအပရိယာဘာဏောဇာဓမ္မာဥပိသံတိဟေတုပိစယပရိယာဘာဏေဇာအပရိယာဘာဏေဇာဓမ္မပရိဇာနာအပရိယာဘာဏောဓမ္မောဥပိသတိတုပိစယတံခိတံဟေတုယပင်ဇာ နေယာနိကဒုက္ခနေယာနိကံဓမ္မံတိသာနာနေယာနိကောဓမ္မောဝိဇ္ဇတိအတုဝိဇ္ဇယာတိနိအနေယာနိကံဓမ္မံတိသာနာနေယာနိကောဓမ္မောဝိဇ္ဇတိအတုဝိဇ္ဇယာနေယာနိကံသာအနေယာနိကံသာဓမ္မံတိသာနာနေယာနိကောဓမ္မောဥပိဇ္ဇတိအတုပိဇ္ဇယတုယာပင်သာနိယတာတုကနိယတာဓမ္မံတိသာနာနိယတောဓမ္မောဝိဇ္ဇတိအတုပိဇ္ဇယတိနိ အာနိဒံဓမ္မံဒိသနာနိတောဓမ္မောဝိဇ္ဇနိတုပိစေယနိတေံသာအာနိတေံသာဓမ္မံဒိသနာနိတောဓမ္မောပိစတိဟေတုပိစေဟိတုယပင်သာသာဥဒရာဒုကသာဥဒရာဓမ္မံဒိသနာနုဒရောဓမ္မောပိစတိဟေတုပိစေဟနုဒရာဓမ္မံဒိသနာနုဒရောဓမ္မောဝိစတိဟေတုပိစေဟနုဒရာဓမ္မံဒိသနာသာဥဒရော ဓမ္မောဝိဇ္ဇတိအတုပစ္စယနုတ္တရဓမ္မံပရိဇာနာအတဥဒရောဇာနာနုဒရောဇာဓမ္မောဝိဇ္ဇံတိအတုပစ္စယသောတရံဇာအနုတရံဇာဓမ္မံပရိဇာနာအနုတရောဓမ္မောပိစတိအတုပစ္စယအတုယာပင်ဇာတရဏတုကပရိဇာဝါရတရဏဓမ္မံပရိဇာနာတရဏောဓမ္မောပိစတိအတုပစ္စယတရဏဓမ္မံပရိဇာနာရဏောဓမ္မောပိစတိအတုပစ္စယ ရဏံဓမ္မပရိဇာနာတရဏောဇာနာရဏောဇာဓမ္မာဥပိဇန္တိယတုပိစေယရဏံဓမ္မပရိဇာနာရဏောဓမ္မောဥပိဇတိယတုပိစေယရဏံဇရဏံဇဓမ္မံပရိဇာနာတရဏောဓမ္မောဥပိဇတိယတုပိစေယဟေတုယပင်စာရမေတွေပိယလာ အဝိတေပင်စာပိစနိယာနာဟေတုရဏံဓမ္မံပရိဇာနာရဏောဓမ္မောဥပိဇတိယတုပိနာဟေတုပိစေယ အရဏန္တမံပရိသနာနာရဏောဓမ္မောပိသတိနာဟိတုပိစယတံခိတနာဟိတုယာတုဝေနာရံနေတိနိဘေယလာနောဝိကရေတိနိသာဇာတဝါရံပိပိစယဝါရံပိနေတယဝါရံပိတန်တတဝါရံပိတံပြုတ်တဝါရံပိရိဇဝါရသတိတံဝိဒါရိတမံတရဏတုကပညာဝါရတရဏောဓမ္မော နာတရဏသာရမတာဟိတုပိစေနာပိစယော တရဏောဓမ္မောနရဏသာရမတာဟိတုပိစေနာပိစယောတရဏောဓမ္မောနတရဏသာဇာနရဏသာဇာရမတာဟိတုပိစေနာပိစယောရဏောဓမ္မောနတရဏသာဓမ္မတာဟိတုပိစေနာပိစယောတရဏောဓမ္မောနတရဏသာဓမ္မတာရမဏပိစေနာပိစယောတရဏောဓမ္မောနရဏသာဓမ္မတာရမဏပိစေနာပိစယောတံခိတံ ဟေတုယာဇာတာရိအာရမဏေဇာတာရိအဓိပတိယပင်ဇာနန္ဒရေဇာတာရိပေယလာအာဝိကတိသတ္တာပိစဏီယုဒ္ဓာယတရဏောဓမ္မောနတရဏသာဓမ္မသာရမဏပိစေနပိစယောအာဇာတာပိစေနပိစယောဥပနိတယပိစေနပိစယောပိဇာဇာတာပိစေနပိစယောကမ္မပိစေနပိစယောတရဏောဓမ္မော နာအရဏဓာရမဓာရမနာပိစေနာပိစေယောသာဇာတာပိစေနာပိစေယောဥပါနေတယပိစေနာပိစေယောတံခိတံနာဟိတုယတတ္တာနာရမဏေတတ္တာနာအဓိပတိယတတ္တာနာနန္ဒရေတတ္တာပေယလာ နောဝဝိတေဇတာရိဧတုပိစယနာရမဏေဇတာရိတံခိတံနာဧတုပိစယရမဏေဇတာရိတံခိတံယထာကုသလတိကေပညာဝါရံဧဝံဝိဒါရိတပံ ဓမ္မာနုလောမပစ္စနီဒုက္ခပါဒနာနေတိတံနမောတတာဘဝဒေါရတောသမန္တဗုဒ္ဓတံနောရတဘဝဒေါရတောသမန္တဗုဒ္ဓတံနောရတဘဝဒေါရတောသမန္တဗုဒ္ဓတံအဘိဓမ္မာပိရကဓမ္မာနုလောမပစ္စနီယဒုက္ခတိကပါဒနာပါဠိ မောရသဝဒောရဒောသမန္တမုဒ္ဒတာမောရသဝဒောရဒောသမန္တမုဒ္ဒတာမောရသဝဒောရဒောသမန္တမုဒ္ဒတာဟေတုတုကကုသလတိကကုသလပရပရိဇာတိဝါရဟေတုံ ကုသလံဓမ္မံပရိဇာနာဟေတုနာကုသလောဓမ္မောပိဇတိဟေတုပိစေယနာဟေတုံ ကုသလံဓမ္မံပရိဇာနာနာဟေတုနာကုသလောဓမ္မောပိဇတိဟေတုပိစေယဟေတုံကုသလံသာနာဟေတုံကုသလံသာဓမ္မံပရိဇာနာ နာယေတုနာကုလောဓမ္မောဝိသတိတုဝိဇယာတိနိစိတ်တာသမုဋ္ဌာနမေဝါအာရမဏနာတိဟေတုယာတိနိအတိပတိယာတိနိမေယလာအဝိကတိတိနိသာဇာတဝါရံပိမေယလာဒိဋ္ဌယဝါရံပိပရိဇဝါရတတိတံဟေတုကုသလောဓမ္မောနာဟေတုဒါနာကုသလဒါနမတာဟေတုပိစေနာပိစယောဟေတုကုသလောဓမ္မောနာဟေတုဒါနာကုသလဒါနမတာရမနာပိစေနာပိစယောတိနိ နာဟိတုကုသလောဓမ္မောနာနာဟိတုတာနာကုသလတာဓမ္မတာအာရမဏပိစေနာပိစေယောတိနိဟေတုကုသလောဇာနာဟေတုကုသလောဇာဓမ္မာနာဟေတုတာနာကုသလတာဓမ္မတာအာရမဏပိစေနာပိစေယောတိနိတံခိတံဟေတုယာဧကံအာရမဏေနဝတိပိယနဝပေယလာအဝိတေတိနိပညာဝါရံပိဝိဓာရေတပံ အာဟုသလပရာပရိစ္ဆာတိဝါဒဟေတုံအာဟုသလနာမံပရိစ္ဆာနာဟေတုနာအာဟုသလဓမ္မောဝိဇတိတုပိစယနာဟေတုံအာဟုသလနာမံပရိစ္ဆာနာဟေတုနာအာဟုသလဓမ္မောဥပိဇတိတုပိစယဟေတုံအာဟုသလဇာနာဟေတုံအာဟုသလဇာဓမ္မံပရိစ္ဆာနာဟေတုနာအာဟုသလဓမ္မောဥပိဇတိတုပိစယသံခိတံဟေတုယာတိနိအတိပတိယာတိနိပေယလာအဝိဒေတိနိ အာဇာတဝါရံပိပေယလာနေတ္တဝါရံပိပရိစ္ဆဝါရတတိတံဟေတုအာဟုသလောဓမ္မောနာဧတုဒ္ဒနာအာဟုသလသာရမတာဟေတုပိစေနာပိစယောဟေတုအာဟုသလောဓမ္မောနာဟေတုဒ္ဒနာအာဟုသလသာဓမ္မတာအာရမဏပိစေနာပိစယောတိနိနာဟေတုအာဟုသလောဓမ္မောနာနာဟေတုဒ္ဒနာအာဟုသလသာရမတာအာရမဏပိစေနာပိစယောတိနိဟေတုအာဟုသလောဇာနာဟေတု အကုလောဇာဓမ္မနာဟိတုဒ္ဒနာအကုသလတာဓမ္မတာအာရမဏပိစေနာပိစေယောတိနိတံခိတံဟေတုယာဧကံအာရမဏေနဝတိပတိယာဧကံမေယလာအဝိကတိတိနိအဗျာကတဗရာပိစယဝါရာနာယေဒုံဗျာဒနာမံပိစယနာနာယေဒုနာဗျာဒောနာမောပိစတိဧတုပိစယာ ဟေတုယာတိနိဒိဋ္ဌယဝါရံပိပေယလာပညာဝါရံပိဝိထာရိတပံဟေတုဒုက္ခဝရဏတိကဟေတုံဒုက္ခယဝရဏယသံပြုဒ္ဒနာမံဒိသနာဟေတုနာဒုက္ခယဝရဏယသံပြုဒ္ဒောဓမ္မောဝိဇတိတုပိစေယနာဟေတုံဒုက္ခယဝရဏယသံပြုဒ္ဒနာမံဒိသနာဟေတုနာဒုက္ခယဝရဏယသံပြုဒ္ဒောဓမ္မောပိဇတိဟေတုပိစေယ ဧတုံဒုက္ခာယဝရဏာယသံပြုတ်တင်သာနာဧတုံဒုက္ခာယဝရဏာယသံပြုတ်တင်သာဓမ္မံပိစ္ဆာနာဧတုနာဒုက္ခာယဝရဏာယသံပြုတ်တော်ဓမ္မောပိစ္ဆတိဧတုပိစ္ဆာသံဂိတံဧတုယာတိနိအာရမေတိနိဗေယလာအဝိတေတိနိအာဇာတဝါရံပိဗေယလာပညာဝါရံပိဝိဓာရေတပံဟေတုံဒုက္ခာယဝရဏာယသံပြုတ်တန္တမံပိစ္ဆာနာဟေတု နာဒုက္ခယဝရဏယသံမြုတောဓမ္မောပိစတိဟေတုပိစယတံခိတံဟိတုယာတိနိသဘာဒဝိဒါရောဟေတုံအဒုက္ခမဒုက္ခယဝရဏယသံပြုတ်တံဓမ္မံတိစ္ဆာနာဟေတုနာဒုက္ခမဒုက္ခယဝရဏယသံမြုတောဓမ္မောပိစတိဟေတုပိစယတံခိတံဟေတုယာတိနိသဘာဒဝိဒါရောဟေတုဒုက္ခဝိပါကတိက ဧတုံဝိပါကနာမံပရိဇာနာဧတုနာဝိပါကောနာမောဝိဇ္ဇတိဟေတုပစ္စယဧတုယာတိနိဟေတုံဝိပါကဓမ္မဓမ္မံပရိဇာနာဧတုနာဝိပါကဓမ္မဓမ္မောဥပ္ပစ္စတိဟေတုပစ္စယဧတုယာတိနိနာဧတုံနေဝဝိပါကနာဝိပါကဓမ္မဓမ္မံပရိဇာနာနာဧတုနာနေဝဝိပါကနာဝိပါကဓမ္မဓမ္မောဥပ္ပစ္စတိဟေတုပစ္စယဧတုယာတိနိ

နာနုဘာရေနာနုဘာရာနိယောဓမ္မောဥပ္ပဇ္ဇတိအတုပစ္စယတုယာတိနိဟေတုတုကတံကိလေသာတိကဟေတုံတံကိလေသာတံကိလေတိကနာမံဒိသနာဟေတုနာတံကိလေသာတံကိလေတိကောဓမ္မောဝိဇ္ဇတိတုဝိဇ္ဇယတုယာတိနိနာဟေတုံအတံကိလေသာတံကိလေတိကနာမံပိစ္ဆယနာနာဟေတု နာသံကိလေသာသံကိလေတိကောဓာမောဝိဇတိဟေတုပိစ္ဆေတုယာတိနိဟေတုံအာတံကိလေသာတံအာတံကိလေတိကံဓမ္မံဒိသနာဟေတုနာအာတံကိလေသာအာတံကိလေတိကောဓာမောဥပိသတိဟေတုပိစ္ဆေတုယာတိနိဟေတုဒုက္ခဝိတကတိကဟေတုံသဝိတကသဝိဇာရံဓမ္မံဒိသနာဟေတုနာသဝိတကသဝိဇာရောဓမ္မောဥပိသတိဟေတုပိစ္ဆေတုယာတိနိ

ဟေတုံပိတိတောဓမ္မံဒေသနာဟေတုနာပိတိတောဓမ္မောဥပိသတိဟေတုပစ္စယတုယာတိနိဟေတုံဒုက္ခသောဓမ္မံဒေသနာဟေတုနာဒုက္ခသောတောဓမ္မောဥပိသတိဟေတုပစ္စယတုယာတိနိဟေတုံဥပကသောဓမ္မံဒေသနာဟေတုနာဥပကသောတောဓမ္မောဥပိသတိဟေတုပစ္စယတုယာတိနိဟေတုဒုက္ခဒါသနာတိက ဧတုံဒသနေနာဘာဒဗံဓမ္မံဒိသနာဧတုနာဒသနေနာဘာဒဘောဓမ္မောဝိဇဏီတုပိစယိတုယာတိနိဟေတုံဘာဝနာယဘာဒဗန္ဓမံဒိသနာဟေတုနာဘာဝနာယဘာဒဘောဓမ္မောဝိဇတိတုပိစယတုယာတိနိနာဟေတုံနာဒေဝဒသနေနာနာဘာဝနာယဘာဒဗန္ဓမံပိစယနာနာဟေတု နာနေဝတသနေနာနာဘာဝနာယာဘာနာဘောဓမောပိစတိဟေတုပိစယတုယာဒီနိဟေတုဒုက္ခဒသနာဟေတုတိကဟေတုံဒသနေနာဘာဒဘာဟေတုကနာမံဒိသနာဟေတုနာဒသနေနာဘာဒဘာဟေတုကောဓမောပိစတိဟေတုပိစယတုယာဒီနိဟေတုံဘာဝနာယဘာဒဘာဟေတုကံဓမ္မံဒိသနာဟေတု နာဘာဝနာယာဘာဒဘာဟိတုကောဓမ္မောပိသတိဟိတုပိစယဟိတုယာတိနိဟေတုံနေဝါဒသနေနာနာဘာဝနာယာဘာဒဘာဟိတုကန္ဓမံဒိသာနာဟိတုနာနေဝါဒသနေနာနာဘာဝနာယာဘာဒဘာဟိတုကောဓမ္မောပိသတိဟိတုပိစယဟိတုယာဧကံဟိတုတုကအာဇယကာမေတိကာ ဟေတုံအာဇယကမိန်ဓမ္မံဒိသနာဟေတုနာအာဇယကမိဓမ္မောဥပ္ပဇတိဟေတုပစ္စယဟေတုယာတိနိဟေတုံအာဘာဇယကမိန်ဓမ္မံဒိသနာဟေတုနာအာဘာဇယကမိဓမ္မောဥပ္ပဇတိဟေတုပစ္စယဟေတုယာတိနိနာဟေတုံနေဝါဇယကမိနာဘာဇယကမိန်ဓမ္မံပစ္စယနာနာဟေတုနာနေဝါဇာဂာမိနာဗဇာဂာမိဓမ္မောပိဇတိဣတုပိဇေတုယာတိနိ ဟေတုဒုက္ခဒသိခတိကဟေတုံသိခံဓမ္မံဒိသနာဟနာဟေတုနာသေကောဓမ္မောပိသတိအတုပိသတုယာတိနိဟေတုံအာသေခံဓမ္မံဒိသနာဟေတုနာအာသေကောဓမ္မောပိသတိဟေတုပိစေတုယာတိနိနာဟေတုံ နေဝသေခနာသေခံဓမ္မံပိစယနာနာဟေတု နာနေဝသေကနာသေခောဓမ္မဥပိသတိအတုပိစေတုယာတိနိဟေတုတုကပရိဒတိကနာဧတုံပရိဒံဓမ္မံဒိသနာနာဧတုနာပရိဒောဓမ္မဥပိသတိအတုပိစေယာတိနိဟေတုံမေကရဏဓမ္မံဒိသနာဧတုနာမေဒောဓမ္မဥပိသတိအတုပိစေယာတုယာတိနိဟေတုံပမာဏံဓမ္မံဒိသနာဧတုနာပမာဏောဓမ္မဥပိသတိအတုပိစေယာတုယာတိနိဟေတုတုကာ ပြိဒါရမဏတိကဟေတုံပြိဒါရမဏဓမ္မံဒေသနာဟေတုနပြိဒါရမဏောဓမ္မောဥပိသတိဟေတုပိစေဟာတိနိဟေတုံမေဂဒါရမဏဓမ္မံဒေသနာဟေတုနမေဂဒါရမဏောဓမ္မောဥပိသတိဟေတုပိစေဟာတိနိဟေတုံပမာနာရမဏဓမ္မံဒေသနာဟေတုနပမာနာရမဏောဓမ္မောဥပိသတိဟေတုပိစေဟာတုယာတိနိဟေတုတုကာဟိနာတိကာ ဧတုံဟိနံဓမ္မံဒေသနာဧတုနာဟိနောဓမ္မောဥပ္ပစ္စတိဧတုပစ္စယတုယာတိနိနာဧတုံမစ္စည်းမံဓမ္မံမစ္စယနာနာဧတုနာမစ္စည်းမောဓမ္မောဥပ္ပစ္စတိဧတုပစ္စယတုယာတိနိဟေတုံပဏိတံဓမ္မံဒိသနာဟေတုနာပဏိတောဓမ္မောဥပ္ပဇတိဟေတုပိဇယတုယာတိနိဟေတုတုကမိဇာတာနိတတိကဟေတုံမိဇာတာနိတံဓမ္မံဒိသနာဟေတုနာမိဇာတာနိတော ဓမ္မောဝိသတိဟေတုဝိဇယတိနိဟေတုံသမ္မတာနိတန္တမပိဿာနာဟေတုနာသမ္မတာနိတောဓမ္မောဝိသတိဟေတုပိစယတိနိနာဟေတုံအာနိဒန္တမံပိစယနာနာဟေတုနာအာနိတောဓမ္မောဝိသတိဟေတုပိစယဟေတုယာတိနိဟေတုဒုက္ခမေဃာရမဏတိကာ ဟေတုံမေဃာရမဏံဓမ္မံဒိသနာဟေတုနာမေဃာရမဏောဓမ္မောဥပိသတိဟေတုပိစယတိနိဟေတုံမေဃာဟေတုကံဓမ္မံဒိသနာဟေတုနာမေဃာဟေတုကောဓမ္မောဥပိသတိဟေတုပိစယတိနိဟေတုံမေဃာတိပတိဓမ္မံဒိသနာဟေတုနာမေဃာတိပတိဓမ္မောဝိသတိဟေတုပိစယဟေတုယာတိနိဟေတုဒုက္ခဥပ္ပန္နတိကာ ဟေတုနုဘာနောဓမ္မောနာဟေတုသာနုနာနုဘာနာသာရမသာရမနာပိစေနာပိစယောအာရမဏေနဝအဓိပတိယဥပနိတိနဝဟေတုဥပါရိဓမ္မောနာဟေတုသာနာဥပါရိသာရမသာရမနာပိစေနာပိစယောအာရမဏေနဝဟေတုတုဂာတိတတိကဟေတုအတိဒောဓမ္မောနာဟေတုသာနာတိတသာရမသာရမနာပိစေနာပိစယောအာရမဏေနဝ ဟေတုအနာအနာတော်ဓမ္မောနာဟေတုဒ္ဒနာနာဒသာရမသာရမနာပိစေနာပိစေဝအရမနေနဝဟေတုဒုက္ခတိဒါရမနာတိကဟေတုံတိဒါရမနာဓမ္မပိသနာဟေတုနာတိဒါရမနောဓမ္မောပိသတိဟေတုပိစေယဟေတုယာတိနိဟေတုံနာဒါရမနာဓမ္မပိသနာဟေတုနာနာဒါရမနောဓမ္မောပိသတိဟေတုပိစေယဟေတုယာတိနိ ဟေတုံပစ္စုပန္နာရမဏဓမ္မပိဇာနာဟေတုနာပစ္စုပန္နာရမဏောဓမ္မောပိစတိဟေတုပိစယဟေတုယာတိနိဟေတုဒုက္ခဣဇတာရမဏတိကဟေတုံဣဇတာရမဏဓမ္မပိဇာနာဟေတုနာဣဇတာရမဏောဓမ္မောပိစတိဟေတုပိစယတိနိဟေတုံဗိဓာရမဏဓမ္မပိဇာနာဟေတုနာဗိဓာရမဏောဓမ္မောပိစတိဟေတုပိစယဟေတုယာတိနိ ဟေတုတုကသာနိဒသနာတိကနာဟေတုနာသာနိဒသနာသတိကောဓမ္မောနာနာဟေတုသာနာသာနိဒသနာသဗ္ဗိကသာဓမ္မသာအရမဏပစ္စေနာပစ္စယောဘေယလာနာဟေတုသာနိဒသနာသဗ္ဗိကောဓမ္မောနာဟေတုသာနာသာနိဒသနာသဗ္ဗိကသာသာနာနာဧဒုဒ္ဒနာသာနိရသနာသဗ္ဗေကသာဇာဓမ္မတာရမဏပိစေနာပိစယောအာရမဏေတိနိ အဓိပတိယဥပါနိတိပုရိသာတေအတေယအဝိတေတိနိနာဟေတုံ အာနိဒသနာတပ္တိကံဓမ္မံပရိသနာဟေတုနာအာနိဒသနာတပ္တိကောဓမ္မောပိသတိအတုပစ္စယဟေတုယာဧကံပိယလာဝိတေကံဟေတုံအာနိဒသနာ အပ္တိကံဓမ္မံပရိသနာဟေတုနာအာနိဒသနာအပ္တိကောဓမ္မောပိသတိအတုပစ္စယနာဟေတုံအာနိဒသနာအပ္တိကံ ဓမ္မံဒိသနာဟေတုနာ အာနိတသနာအပတိကောဓမ္မောဝေဇန္တိဟေတုပစေယဟေတုံအာနိရသနာပတိကံသာနာဟေတုံနာနာဟေတုံအာနိရသနာပတိကံသာဓမ္မံဒိသနာဟေတုနာ အာနိရသနာအပတိကောဓမ္မောဝေဇန္တိဟေတုပစေယဟေတုယာတိနိတာဟေတုကာတုကာ ကုသလတေဃာသာဟိတုကံကုသလံဓမ္မံဒိသနာသာဟိတုကောနာကုသလောဓမ္မောပိစတိဟိတုပိစယဟိတုယာယေကံသာဟိတုကံကုသလဓမ္မံဒိသနာသာဟိတုကောနာကုသလောဓမ္မောပိစတိဟိတုပိစယဟိတုယာဒီနီအာဟိတုကံမြာဒနာမံပိစယနာဟိတုကောနာဗျာတောဓမ္မောဥပိသတိဟိတုပိစယဟိတုယာဧကံဟေတုတံပြုတ်တာဒုက္ခကုသလတေဃာ ဟေတုတံမြုတ်တံကုသလံဓမ္မံဒိသနာဟေတုတံမြုတ်တော်နာကုသောဓမ္မောပိစတိဟေတုပိစေဟိတုယာဧကံဟေတုတံမြုတ်တံအာကုသလံဓမ္မံဒိသနာဟေတုတံမြုတ်တော်နာကုသလောဓမ္မောပိစတိဟေတုပိစေဟိတုယာတိနိဟေတုဝိပယုတ်တံဗျာဒနာမံပိစယနာဟေတုဝိပယုတ်တော်နာဗျာတော်ဓမ္မောပိစတိဟေတုပိစေဟိတုယာဧကံ ဟေတုသာဟေတုကာတုကာကုသလတေကာဟေတုဇေဝသာဟေတုကောဇာကုသလဓမ္မောနာဟေတုတာဇေဝနာဟေတုကာသာဇာနာကုသလဓရမတာအာရမဏပိစေနာပိစေယောဟေတုဇေဝသာဟေတုကောဇာကုသလဓမ္မောနာအာဟေတုကတာဇေဝနာနာဇာဟေတုတာနာကုသလဓရမတာအာရမဏပိစေနာပိစေယော ဟေတုဇေဝတာဟေတုကောဇာကုသလဓမ္မောနာဟေတုံသာဇေဝနာအာယေတုကသာသာနာကုသလသာသာနာအာယေတုကသာဇေဝနာနာဇာဟေတုံသာနာကုသလသာသာဓမ္မတာအာရမနာပိစေနာပိစေဝတာဟေတုကောဇေဝနာဇာဟေတုကုသလဓမ္မောနာအာယေတုကသာဇေဝနာနာဇာဟေတုံသာနာကုသလသာဓမ္မတာအာရမနာပိစေနာပိစေယောတာဟေတုကောဇေဝ နာဇာယေတုကုသလဓမ္မောနာယေတုသာဇေဝနာအာယေတုကတသာနာကုသလသာဓမ္မသာရမဏပိစေနာပိစယောသာဟိတုကောဇေဝနာသာဟိတုကုသလဓမ္မောနာဟိတုသာဇေဝနာအာဟိတုကတသာနာကုသလသာသာနာဟိတုကတစေဝနာနာသာဟိတုသာနာကုသလသာသာရမသာရမဏပိစေနာပိစယော ဟေတုဇေဝတာဟေတုကောကုလောဇာတာဟေတုကောဇေဝနာဇာဟေတုကုလောဇာဓမ္မာနာဟေတုဒ္ဒဇေဝနာအဟေတုကတာနာကုသလသာရမသာရမနာပိစေနာပိစယောဟေတုဇေဝတာဟေတုကောကုသလောဇာတာဟေတုကောဇေဝနာဇာဟေတုကုသလောဇာဓမ္မာနာဟေတုကတာဇေဝနာနာဇာဟေတုဒ္ဒနာကုသလသာဓမ္မတာအာရမနာပိစေနာပိစယော ဟေတုဇေဝတာဟေတုကောကုလောဇာတာဟေတုကောဇေဝနာဇာဟေတုကုလောဇာဓမ္မနာဟေတုသာဇေဝနာအာဟေတုကတာနာကုသလသာဇာနာအာဟေတုကတာဇေဝနာနာဟေတုသာနာကုသလသာဇာနာမတာရမဏပိစေနာပိစေယောအာရမဏေနဝဟေတုဇေဝတာဟေတုကောဇာအကုလောဓမ္မောနာဟေတုသာဇေဝ နာဟိတုကတာနာအာကုသလသာဇာရမတာရမနာပိစေနာပိစယောဣတိနာဥပါယေနနဝပညာကာတဗာဟိတုဇေဝတာဟိတုကောဇာဗျာတောဓမ္မောနာဟိတုဒ္ဒဇေဝနာဟိတုကတာဇာနာဗျာတာနာဗျာကရတာရမတာရမနာပိစေနာပိစယောနဝပညာကာတဗာတံခိတံဟိတုဟိတုတံပြုံနာဒုက္ခဟိတု သာယေတုကာဒုက္ခတတိတံတံခိတံနဝပညာနာဟေတုသာယေတုကာဒုက္ခကုသလတေကနာဟေတုံသာယေတုကံကုသလံဓမ္မံဒိသနာဟေတုနာ သာယေတုကောနာကုသလောဓမ္မောပိစတိဟေတုပိစယဟေတုယာဧကံနာဟေတုံသာဟေတုကံအာကုသလံဓမ္မံပရိသနာဟေတုနာသာဟေတုကော နာအကုသလောဓမ္မောဝိဇ္ဇတိတုပစ္စေတုယာဧကံနာဟိတုံအာဟိတုကံဗျာဒဓမ္မပစ္စေယနာဟိတုနာဟိတုကောနာဗျာသောဓမ္မောဥပ္ပစ္ဆတိဧတုပစ္စေယတုယာဧကံဟေတုကောင်းစကာနေတိတံသဗ္ဗစ္ဆေယတုကာကုသလတိကသဗ္ဗစ္ဆေယံကုသလံဓမ္မံဒိသနာအပစ္စေယောနာကုသလောဓမ္မောဥပ္ပစ္စတိဟေတုပစ္ဆေယဟေတုယာဧကံသဗ္ဗစ္ဆေယံကုသလံဓမ္မံဒိသနာအပစ္စေယော နာအကုသလောဓမ္မောပိစတိဟေတုပိစေအတုယာယေကံသပိစေယံဗျာဒန္တမပိစေယနာအပိစေယောနာဗျာတောဓမ္မောပိစတိဟေတုပိစေယဟေတုယာယေကံဘေယလောတံခိတံသပိစေယသတိတံသာတိတတနာတုကာကုသလတေကအာနိဒသနံကုသလံဓမ္မံဒိသနာအာနိဒသနော နာကုသလောဓမ္မောပိစတိဟေတုပိစယဟေတုယာတိနိအကုသလံကုသလတတိတံ အာနိဒသနာဗျာဒနာမံဝိဇယနာအတနိဒသနောနာဗျာတောဓမ္မောဥပိသတိအတုပိဇယတုယဧကံအပရိကံကုသလံဓမ္မံလစ္ဆာနာတိကောနာကုသလောဓမ္မောဥပိသတိအတုပိဇယတုယတိနိအပရိကံအာကုသလံဓမ္မံလစ္ဆာနာတိကောနာအာကုသလောဓမ္မောဥပိသတိအတုပိဇယတုယတိနိအဗျာတိကံရူပိဒုက္ခကုသလတိကအရူပိံ ကုသလံဓမ္မံဒိသနာရူပိနာကုလောဓမ္မောပိစတိအတုပိစယအိတုယာဧကံအာရူပိယကုသလဓမ္မံဒိသနာရူပိနာအကုသလောဓမ္မောပိစတိအတုပိစယအိတုယာဧကံရူပိံဗျာဒနာမံပိစယနာရူပိနာဗျာဒောဓမ္မောဥပိသတိအတုပိစယိတုယာဧကံလောကိယတုကကုသလတေကလောကိယံကုသလနာမံပိစနာလောကုတ္တရော နာကုသလောဓမ္မောဥပ္ပေသတိဟေတုပိစ္ဆေဟေတုယာတုေလောကိယံကုသလံဓမ္မံပိစ္ဆာနာ လောကုတ္တရော နာအကုသလောဓမ္မောဥပ္ပေသတိဟေတုပိစ္ဆေဟေတုယာဧကံလောကိယံဗျာဒနာမပိစ္ဆာနာလောကိယောနာဗျာဒောဓမ္မောဥပ္ပေသတိအတုပိစ္ဆေဟေတုယာတုေကိနစီဝိညာယတုကကုသလတေက ကေနာစီဝိညေယံကုသလဓမ္မံဒေသနာကေနာစီဝိညေယောနာကုသလဓမ္မောပိစတိအတုပိစေယဟေတုယာနဝကေနာစီဝိညေယံကုသလဓမ္မံဒေသနာကေနာစီဝိညေယောနာကုသလဓမ္မောဥပိစတိဟေတုပိစေယတုယာနဝကေနာစီဝိညေယံမြောက်တံဓမ္မံဒေသနာကေနာစီဝိညေယောနာဗျာတောဓမ္မောဥပိစတိဟေတုပိစေယတုယာနဝ ဇူလန္တရာဒုက္ခနေတိတံအာသဝဒုက္ခကုသလတေကနောအာသွင်ကုသလံဓမ္မံလိဇာနောအာသော နာကုလောဓမ္မောပိစတိဒုပိစယဒုယာယေကံအာသောအကုသလံဓမ္မံလိဇာနောအာသော နာအကုလောဓမ္မောဥပိစတိဒုပိစယဒုယာတိနိနောအာသွင်ဗျာဒနာမံပိစယနာနောအာသော နဗျာတောဓမ္မောဥပ္ပစ္စတိအတုပစ္စယတုယာတိနိသာသဝတုကကုသလတိကသာသဝင်ကုသလနာမံဒိသနာနာသောနာကုလောဓမ္မောဥပ္ပစ္စတိအတုပစ္စယနာသဝင်ကုသလနာမံဒိသနာနာသောနာကုလောဓမ္မောဥပ္ပစ္စတိအတုပစ္စယတုယာတွင်အာသဝံအကုသလံဓမ္မံဒိသနာနာသောနာကုလောဓမ္မောဥပ္ပစ္စတိအတုပစ္စယတုယာယေကံသာသဝံ ဗျာဒနာမံပစ္ဆာနာသာသောနာဗျာတော်ဓမ္မောပိစတိဟေတုပိစေတုယာတွေအာသောတံပြုတ်တာတုကကုသလတိက အာသောဝိပြုတ်တံကုသလနာမံပစ္ဆာနာ အာသောတံပြုတ်တော်နာကုသလောဓမ္မောဥပိစတိဟေတုပိစေတုယာဧကံအာသောတံပြုတ်တံကုသလနာမံပစ္ဆာနာအာသောတံပြုတ်တော်နာကုသလောဓမ္မောဥပိစတိဟေတုပိစေတုယာတိနိ အာသွားဝိပယုတ်တံအဗျာဒါနမံပစ္စယနာ အာသောအတံပြုတ်တော်နာဗျာတောဓမ္မောဥပိသတိအတုပိစေတုယာဒီနိယာသောတာသောတုကကုသလတိက သာသဝင်ဇေဝအနောဇာအာသဝင်ကုသလနာမံဒိသနာအာသောဇေဝနာနာသောဇာနာကုသလောဓမ္မောဝိသတိတုပိစေတုယာဧကံအာသဝင်ဇေဝသာသဝင်ဇာ အကုသလံဓမ္မံဒိသနောဟာသောဇေဝနာနာသောဇာနာအကုသောဓမ္မောဝိဇတိအတုပိစေတုယာတိနိသာသဝင်ဇေဝနောဇာအာသဝင်အဗျာဒနာမံပိစေနာနာသောဇေဝနာနောဇာအာသောနာဗျာတောဓမ္မောဝိဇတိအတုပိစေတုယာတိနိအာသောအာသောအာတံမြုဒ္ဒတုကံအာသောသာသောဒုက္ခတတိတံ အာသဝဝိပယုဒ္ဓသာသဝတုကကုသလတိကအာသဝဝိပယုဒ္ဓသာသွင်ကုသလံဓမ္မံတေဇာအာသဝဝိပယုဒ္ဓောနာနာသောနာကုလောဓမ္မောဥပိသတိဟိတုပစ္စယဧကံအာသဝဝိပယုဒ္ဓသာသွင်ကုသလံဓမ္မံတေဇာအာသဝဝိပယုဒ္ဓောနာနာသောနာကုလောဓမ္မောဥပိသတိဟိတုပစ္စယဧကံ အာသွာဝိပယုဒံသာသွင်းအာကုသလနာမံဒိသာအာသွာဝိပယုတောနာနာသောနာအာကုသလောဓမ္မောပိသတိတုပိစယတုယာဧကံအာသွာဝိပယုဒံသာသွင်းမြာဒနာမံပိစယအာသွာဝိပယုတောနာသာသောနာမြာသောဓမ္မောဥပိသတိတုပိစယအာသွာဝိပယုဒံသာသဝင်းမြာဒနာမံပိစယအာသွာဝိပယုတော နာနာသော နာဗျာသောဓမ္မောဥပိသတိဧတုပစ္စယဣတုယာတွေအာသဝကောက်စကံဒိဋ္ဌိတံသင်္ညောသနာတိတုကကုသလတိကာနောသင်္ညောသနံကုသလနာမံဒိသနောသင်္ညောသနောနာကုသလောဓမ္မောဥပိသတိဧတုပစ္စယဘေယလာ နောကန္တံကုသလံဓမ္မံဒိသနောကန္တောနာကုသလောဓမ္မောဥပိသတိဧတုပစ္စယဘေယလာ နောဩကံကုသလနာမံဒိသနောဂောနာကုလောဓမ္မောပိစတိအတုပိစေဟာဘေယလာနောယောကံကုသလံဓမ္မံဒိသနောယောဂောနာကုလောဓမ္မောပိစတိအတုပိစေဟာဘေယလာနောနိဝရဏံကုသလံဓမ္မံဒိသနောနိဝရဏောနာကုလောဓမ္မောပိစတိအတုပိစေဟာဘေယလာနောဗြဟ္မာတံကုသလနာမံဒိသနောဗြဟ္မာသောနာကုလောဓမ္မောပိစတိအတုပိစေဟာ အာရမဏဒုက္ခကုသလတေကအာရမဏကုသလံဓမ္မံဒိသနာသာရမဏောနာကုလောဓမ္မောပိသတိအတုပိစယိတုယာဧကံအာရမဏအကုသလံဓမ္မံဒိသနာသာရမဏောနာအကုသလောဓမ္မောပိသတိအတုပိစယိတုယာဧကံအနာရမဏဗျာဒနာမံပိစယနာနာရမဏောနာဗျာဒောဓမ္မောပိသတိအတုပိစယိတုယာဧကံ စိတ်ဓာတုကကုသလတေကစိတ်တံကုသလံဓမ္မံဒိသနာစိတ်တော နာကုသလောဓမ္မောဘိသတိဟေတုဘိသယဟိတုယာတိနိစိတ်တံကုသလံဓမ္မံဒိသနာစိတ်တောနာအကုသလောဓမ္မောဥပိသတိဟေတုဘိသယဟိတုယာတိနိနောစိတ်တံဗျာဒနာမံဘိဇာနာ နောစိတ်တောနာဗျာတောဓမ္မောဥပိသတိဟေတုဘိဇယဟိတုယာတိနိ စေရတိကာတုကကုသလတေကစေရတိကံကုသလံဓမ္မံဒိသနာစေရတိကောနာကုသလောဓမ္မောဥပ္ပစ္စတိအတုပစ္စယဒုယာတိနိစေတသိကံကုသလဓမ္မံဒိသနာစေတသိကောနာအကုသလောဓမ္မောဥပ္ပစ္စတိအတုပစ္စယဒုယာတိနိအာစေတသိကံဗျာဒနာမံပစ္စယနာစေတသိကောနာဗျာတောဓမ္မောဥပ္ပစ္စတိအတုပစ္စယဒုယာတိနိ စိတ်ဓာတံမြုပ်ဓာတုကကုသလတေကစိတ်ဓာတံမြုပ်ဓံကုသလနာမံဒိဋ္ဌာနာစိတ်ဓာတံမြုပ်တော်နာကုသလောဓမ္မောဝိသတိဟေတုပိစယဟေတုယာဧကံစိတ်ဓာတံမြုပ်ဓံကုသလနာမံဒိဋ္ဌာနာစိတ်ဓာတံမြုပ်တော်နာကုသလောဓမ္မောဝိသတိဟေတုပိစယဟေတုယာဧကံအမြာဒမူလံတိနိယေဝပစ္စယဝတေနာစိတ်ဓာတံသာဓာတုက ကုသလတေခာစိတ်တာသံသတံကုသလနာမံဒိသနာစိတ်တာသံသတော်နာကုသလောဓမ္မောဝိဇတိအတုပိစယအတုယဧကံစိတ်တာသံသတံအကုသလန္တမံဒိသနာစိတ်တာသံသတော်နာကုသလောဓမ္မောဝိဇတိအတုပိစယဟေတုယဧကံအပြာကရမူလံတိနိယေဝပိစယဝဒေနာစိတ်တာသမုဒ္ဒါနာတုကကုသလတေခာ စိတ်ဓာသမုဋ္ဌာနံကုသလနာမပရိသနာနောစိတ်ဓာသမုဋ္ဌာနော နာကုလောဓမ္မောပိစတိဟေတုပိစယဟေတုယာတိနိစိတ်ဓာသမုဋ္ဌာနံကုသလံဓမ္မံပရိသနာ နောစိတ်ဓာသမုဋ္ဌာနောနာအကုသလောဓမ္မောဥပိစတိဟေတုပိစယဟေတုယာတိနိအဗျာဒမူလန္တိနိယေဝပိစယဝတိနာစိတ်ဓာသဟဂုတုက ကုသလတေကစိတ်ဓာသာဘုံကုသလံဓမ္မံပိစ္ဆာနောစိတ်ဓာသာဘူနာကုသလောဓမ္မောဝိဇတိဟိတုဝိဇယိတုယာနဝစိတ်ဓာသာဘုံအကုသလံဓမ္မံပိစ္ဆာနောစိတ်ဓာသာဘူနာအကုသလောဓမ္မောဥပိဇတိဟိတုဝိဇယိတုယာနဝအဗျာဒမူလံတိနိယေဝပိစ္ဆယဝတေနာစိတ်တာနုပြဝတိတုကကုသလတေက စိတ်ဓာနုပရိဝတိကုသလနာမဒိသနောစိတ်ဓာနုပရိဝတိနာကုလောဓမ္မောပိသတိအတုပိသယိတုယာနဝစိတ်ဓာနုပရိဝတိအကုသလံဓမ္မံဒိသနောစိတ်ဓာနုပရိဝတိနာအကုသလောဓမ္မောဥပိသတိအတုပိသယိတုယာနဝအဗျာဒမူလံဒီနိယေဝပစ္စယဝတေနာစိတ်ဓာတံတာတာသမုဒ္ဒနာတုက ကုသလတေကစေတသံသာတသမုဒ္ဒနံကုသလနာမံဒေသနော စေတသံသာတသမုဒ္ဒနောနာကုသလောဓမ္မောဥပ္ပဇတိဟိတုပိစယဟိတုယာတိနိစေတသံသာတသမုဒ္ဒနံအကုသလနာမံဒေသနောစေတသံသာတသမုဒ္ဒနောနာကုသလောဓမ္မောဝိဇတိတုပိစယဟိတုယာတိနိအဗျာဒမူလံတိနိယေဝပိစယဝတေနာစေတသံသာတသမုဒ္ဒနာသဟဗုဒုက္ခကုသလတေက စေတသံသာတာသမုဒ္ဒနာသဟဘုံ ကုသလနာမံဒိဋ္ဌာနောစေတသံသာတာသမုဒ္ဒနာအာဘူနာကုသလောဓမ္မောဝိဇဏိတုဝိဇယတုယာတိနိစေတသံသာတာသမုဒ္ဒနာသဟဘုံအကုသလနာမံဒိဋ္ဌာနောစေတသံသာတာသမုဒ္ဒနာသဟဘူနာကုသလောဓမ္မောဝိဇတိတုဝိဇယိတုယာတိနိအဗျာတမူလံတိနိဧဝပစ္စယဝတိနာ စိတ်ဓာတံသာတာသမုဒ္ဒါနာနုပရိဝတိဒုက္ခကုသလတေကစိတ်ဓာတံသာတာသမုဒ္ဒါနာနုပရိဝတိကုသလံဓမ္မံဒိသနောစိတ်ဓာတံသာတာသမုဒ္ဒါနာနုပရိဝတိနာကုသလောဓမ္မောပိစတိအတုပိစယတုယာတိနိစိတ်ဓာတံသာတာသမုဒ္ဒါနာနုပရိဝတိအာကုသလဓမ္မံဒိသနောစိတ်ဓာတံသာတာသမုဒ္ဒါနာနုပရိဝတိနာကုသလောဓမ္မောပိစတိတုပိစယတုယာတိနိအဗျာဒမူလံတိနိယေဝါ ဣဇာတိကာဒုကာကုသလတေကဣဇာတိကံကုသလံဓမ္မံပိသနာဣဇာတိကောနာကုသလောဓမ္မောပိစတိအတုပိစယဘာဟိတံကုသလနာမံပိသနာဣဇာတိကောနာကုသလောဓမ္မောဥပိစတိအတုပိစယဣဇာတိကံကုသလံသာဘာဟိတံကုသလံသာဓမ္မံပိသနာဣဇာတိကောနာကုသလောဓမ္မောဥပိစတိအတုပိစယဒုယာတိနိ ဣဇတိကံအကုသလံဓမ္မံနေဇာနာဣဇတိကောနာအကုသလောဓမ္မောပိစတိတုပိစယဘာဟိတံအကုသလံဓမ္မံနေဇာနာဣဇတိကောနာအကုသလောဓမ္မောပိစတိတုပိစယဣဇတိကံအကုသလံဇာဘာဟိတံအကုသလံဇာဓမ္မံနေဇာနာဣဇတိကောနာကုသလောဓမ္မောပိစတိတုပိစယတုယာတိနိအပြာဒမူလံတိနိယေဝဥပါရာတုက ကုသလတိကာနောဥပါရာကုသလံဓမ္မံဒေသနာ နောဥပါရာနာကုသလောဓမ္မောဝိဇတိဟေတုပိစယိတုယာတိနိနောဥပါရာအာကုသလနာမံဒေသနာနောဥပါရာနာကုသလောဓမ္မောဝိဇတိဟေတုပိစယဟေတုယာတိနိအဗျာဒာမူလံဧကံဧဝဥပါရိဏဒုက္ခကုသလတိကာ အနုပါဒိဏံကုသလန္တမံပရိသနာဥပါဒိဏောနာကုသလောဓမ္မောဥပ္ပစ္စတိဟိတုပစ္စယဟိတုယာဧကံအနုပါဒိဏံကုသလန္တမံပရိသနာဥပါဒိဏောနာကုသလောဓမ္မောဥပ္ပစ္စတိဟိတုပစ္စယဟိတုယာဧကံအဗျာကတမူလံဧကံယေဝအန္တရာဒုက္ခံနေတိတံဒွိကောက်စကကုသလတေကာ နောဥပါဒနံကုသလနာမံဒေသနောဥပါရတော်နာကုလောဓမ္မောဥပိသတိဟေတုပိစေတုယာဧကံဥပါရဏကုသလနာမံဒေသနောဥပါရနောနာကုသလောဓမ္မောဥပိသတိဟေတုပိစေတုယာတိနိနောကိလေသံကုသလံဓမ္မံဒေသနောကိလေသော နာကုလောဓမ္မောဥပိသတိဟေတုပိစေတုယာဧကံသတ္တနေရာဘာဒဘာဒုက္ခကုသလတေကာ နာဒသနေနာဘာဒဗန္နံကုသလံဓမ္မံဒိသနာဒသနေနာဘာဒဘောနာကုလောဓမ္မောဥပ္ပစ္စတိတုပစ္စယဟေတုယာဧကံဒသနေနာဘာဒဗံအကုသလံဓမ္မံဒိသနာဒသနေနာဘာဒဘောနာအကုသလောဓမ္မောဥပ္ပစ္စတိတုပစ္စယနာဒသနေနာဘာဒဗံအကုသလံဓမ္မံဒိသနာဒသနေနာဘာဒဘောနာကုလောဓမ္မောဥပ္ပစ္စတိဟေတုပစ္စယတုယာတုနာဒသနေနာဘာဒဗံ အဗျာဒါနာမပစ္စယနာနာတသနေနာပါဏဘောနာဗျာဒေါတမောဥပ္ပစ္စတိအတုပစ္စယဣတုယာတုေအာမနာယပါတမတုကကုသလတေကနာဘာဝနာယပါတမံကုသလနာမံဒိသနာဘာဝနာယအာနာဘောနာကုလောဓမ္မောဥပ္ပစ္စတိဣတုပစ္စယဣတုယာဧကံအာနာယပါတမံ အကုသလံဓမ္မံဒိသနာဘာဝနာယပါဏဘောနာအကုသလောဓမ္မောဥပိသတိတုပိစယိတုယာတဝေနာဘာဝနာယအပါဒဗံမြာဒါနာမံပိစယနာနာဘာဝနာယအာရဘောနာဗျာတောဓမ္မောဥပိသတိဣတုပိစယဟိတုယာတုေတတနေနာပါဒဘာဟိတုကဒုက္ခကုသလတိက နာတသနေနာပါဒဘာဟိတုကံကုသလနာမံပိစ္ဆာနာတသနေနာပါဒဘာဟိတုကောနာကုသလောဓမ္မောဥပိသတိတုပိစယဟိတုယာဧကံတသနေနာပါဒဘာဟိတုကံကုသလနာမံပိစ္ဆာနာတသနေနာပါဒဘာဟိတုကောနာကုသလောဓမ္မောဥပိသတိတုပိစယဟိတုယာတိနိနာတသနေနာပါဒဘာဟိတုကံမြောင်တံနာမံပိစ္ဆာနာနာတသနေနာပါဒဘာဟိတုကော နာဗျာတော်ဓမ္မောပိစတိယတုပိစယိတုယာဒွေမြာဒဝါရိတပ္ပထာပိစယဝသေနာကနေတမံဘာဝနာယာပါတဗ္ဗဟိတုကာတုကာကုသလတေကာနာဘာဝနာယာပါတဗ္ဗဟိတုကံကုသလန္တမံဒိသနာဘာဝနာယာပါတဗ္ဗဟိတုကောနာကုလောဓမ္မောပိစတိတုပိစယိတုယာဧကံ ဘာဝနာယဘာဒဘာဟိတုကံကုသလနာမံပိစ္ဆာနာဘာဝနာယဘာဒဘာဟိတုကောနာကုသလောနာကုသလောဓမ္မောဥပိသတိအတုပိစေအတုယာတိနိအပြာဒမူလံတို့ဤသဝိတကာတုကကုသလတေကာသဝိတကံကုသလံဓမ္မံပိစ္ဆာနာသဝိတကောနာကုသလောဓမ္မောဥပိသတိအတုပိစေအတုယာတိနိ သာဝိတကံကုသလံဓမ္မံဒိသနာသာဝိတကောနာကုသလောဓမ္မောဥပိသတိအတုပိစယိတုယာတိနိအဗျောဒမူလံဒီနိယေဝသဝိဇာရာဒုက္ခကုသလတိကာသဝိဇာရံကုသလန္တမံဒိသနာသဝိဇာရောနာကုသလောဓမ္မောဝိသတိတုဝိဇယိတုယာတိနိသဝိဇာရံအကုသလဓမ္မံဒိသနာသဝိဇာရောနာအကုသလောဓမ္မောဝိသတိဟေတုပိစယိ ဟေတုယာတိနိဗျာဒာမူလံတိနိယေဝါတပိတိကဒုက္ခကုသလတိကတပိတိကကုသလနာမောဒိသနာတပိတိကောနာကုသလောဓမ္မောဝိသတိတုပိစယအပိတိကကုသလနာမောဒိသနာတပိတိကောနာကုသလောဓမ္မောဥပိသတိဟေတုပိစယတပိတိကကုသလံသာအပိတိကကုသလံသာဓမ္မံဒိသနာ နာသပိတိကောနာကုလောဓမ္မောဝိဇတိဟေတုဝိဇယဟေတုယာတိတိသပိတိကံအာဟုသလန္တမံဒိသနာသပိတိကောနာကုသလောဓမ္မောဝိဇတိတုဝိဇယအပိတိကံအာဟုသလန္တမံဒိသနာသပိတိကောနာအာဟုသလောဓမ္မောဥပိဇတိဟေတုဝိဇယသပိတိကံအာဟုသလယံသာအပိတိကံအာဟုသလယံသာဓမ္မံဒိသနာသပိတိကောအာဟုသလောဓမ္မောဥပိဇတိဟေတုဝိဇယဟေတုယာတိနိ အဗျာဒမူလံဒီနိယေဝပိတိသောဓာတုကကုသလတိကပိတိသောဓံကုသလနာမံဒိသနာပိတိသောဒောနာကုသလောဓမ္မောပိစတိတုပိစယိတုယာတိနိပိတိသောဓံအကုသလနာမံဒိသနာပိတိသောဒောနာကုသလောဓမ္မောပိစတိတုပိစယိတုယာတိနိအဗျာဒမူလံဒီနိယေဝဒုက္ခသောဓာတုကကုသလတိက ဒုက္ခသာတံကုသလနာမံဒိသနာဒုက္ခသာဒေါနာကုလောနာမောဥပ္ပစ္စတိအတုပစ္စယနာဒုက္ခသာကတံကုသလနာမံဒိသနာဒုက္ခသာဒေါနာကုလောနာမောဥပ္ပစ္စတိအတုပစ္စယဒုက္ခသာကတံကုသလင်္ဇာနာဒုက္ခသာကတံကုသလင်္ဇာဓမ္မံဒိသနာဒုက္ခသာဒေါနာကုလောနာမောဥပ္ပစ္စတိအတုပစ္စယအတုယာတိနိ ဒုက္ခသာကရံကုသလဓမ္မံဒိသနာဒုက္ခသာဒေါနာကုသလောဓမ္မောပိစတိဟိတုပိစယနာဒုက္ခသာကရံအာကုသလနာမံဒိသနာဒုက္ခသာဒေါနာကုသလောဓမ္မောဥပိစတိဟိတုပိစယဒုက္ခသာကတံကုသလံဇာနာဒုက္ခသာကတံအာကုသလံဇာဓမ္မံဒိသနာဒုက္ခသာဒေါနာကုသလောဓမ္မောဝိသတိဟိတုပိစယဟိတုယာတိနိအပြာဒမူလံတိနိယေဝဥပခာသာကတဒုက္ခ ကုသလတေကဥပက္ခသကတံကုသလံဓမ္မံဒိသနာဥပက္ခသကတောနာကုလောဓမ္မောပိစတိအတုပိစယနာဥပက္ခသကတံကုသလံဓမ္မံဒိသနာဥပက္ခသတောနာကုလောဓမ္မောပိစတိအတုပိစယဥပက္ခသကတံကုသလံဇာနာဥပက္ခသကတံကုသလံဇဓမ္မံဒိသနာဥပက္ခသတော နာကုသလောနာမောဝိဇတိတုပိစယိတုယာတိနိဥပခာသကနာအကုသလနာမံဒိသနာဥပခာနာတောနာအကုသလောဓမ္မောဝိဇတိဟေတုပိစယနာဥပခာသကတံအကုသလံဓမ္မံဒိသနာဥပခာသတောနာအကုသလောဓမ္မောဝိဇတိဟေတုပိစယဥပခာသကတံအကုသလင်္သာနာဥပခာသတံကုသလင်္သာဓမ္မံဒိသနာဥပခာသတော နာကုသလောဓမ္မောဥပိသတိဟေတုပစ္စယဟေတုယာတိနိအဗျာဒမူလံတိနိယေဝကာမဝဇရတုကကုသလတိကကာမဝဇရံကုသလနာမံဒိသနာနာကာမဝဇရောနာကုသလောဓမ္မောပိသတိဟေတုပစ္စယနာကာမဝဇရံကုသလံဓမ္မံဒိသနာနာကာမဝဇရောနာကုသလောဓမ္မောပိသတိဟေတုပစ္စယဟေတုယာတဝေ ကာမဝဇရအကုသလံဓမ္မံဒိဋ္ဌာနာအနာကာမဝဇရနာအကုသလောဓမ္မောဥပိသတိသူပိစေယဟေတုယဧကံအဗျာဒမူလံတို့ရူပဝဇရတုကကုသလတိကရူပဝဇရံကုသလနာမံဒိဋ္ဌာနာရူပဝဇရောနာကုသလောဓမ္မောဥပိသတိသူပိစေယနာရူပဝဇရံကုသလနာမံဒိဋ္ဌာနာရူပဝဇရော နာကုသလောဓမ္မောဝိသတိတုပိစယိတုယာတုဝိတရုပါဝဇရံအကုသလဓမ္မံဒိဋ္ဌာနာရူပါဝဇရောနာကုသလောဓမ္မောဝိသတိတုပိစယိတုယာဧကံအဗျာဒမူလံတုဝိအရူပါဝဇရာတုကာကုသလတိကအရူပါဝဇရံကုသလဓမ္မံဒိဋ္ဌာနာအရူပါဝဇရောနာကုသလောဓမ္မောဥပိသတိဟိတုပိစယနာအရူပါဝဇရံ ကုသလံဓမ္မပရိသနာရူပဝေသရောနာကုသလောဓမ္မောဝေသတိအတုပိစေယတုယာတုေနာရူပဝေသရံကုသလံဓမ္မပရိသနာရူပဝေသရောနာ အကုသလောဓမ္မောဝေသတိအတုပိစေယတုယာဧကံဗျာဒမူလံတုေပရိယာပါဏတုကာကုသလတိကာ ရိယာပါဏံကုသလနာမံဒိသနာပရိယာပါဏောနာကုလောဓမ္မောဥပိသတိဒုပိစယအပရိယာပါဏံကုသလဓမ္မံဒိသနာပရိယာပါဏောနာကုလောဓမ္မောပိစတိဟေတုပိစယတုယာတွင်ပရိယာပါဏံအကုသလနာမံဒိသနာပရိယာပါဏော နာကုလောဓမ္မောပိစတိဒုပိစယတုယာဧကံဗျောဒမူလံတုနေယနိကာတုကာ ကုသလတိကနေယာနိကံကုသလနာမပရိသနာနေယာနိကောနာကုသလောဓမ္မောဝိဇတိဟေတုဝိဇယအာနေယာနိကံကုသလနာမပရိသနာနေယာနိကောနာကုသလောနာမောဝိဇတိတုဝိဇယဟေတုယာတုအာနေယာနိကံကုသလနာမပရိသနာနေယာနိကောနာအကုသလောဓမ္မောဝိဇတိဟေတုဝိဇယဟေတုယာဧကံအဗျာဒမူလံတွင်နိဓာတုကကုသလတေကနိတံကုသလနာမပရိသနာ နာတိယတောနာကုသလောဓမ္မောဝိသရိတုပိစယအာနိဒံကုသလံဓမ္မံဒိသနာနိယတော နာကုသလောဓမ္မောဝိသတိယတုပိစယဟေတုယာဒဝေနိယတံအာကုသလံဓမ္မံဒိသနာနိယတောနာအာကုသလောဓမ္မောဝိသတိယတုပိစယအာနိယတံအာကုသလံဓမ္မံဒိသနာနိယတောနာအာကုသလောဓမ္မောဝိသတိယတုပိစယတုယာဒဝေနိ အဗျာအန္တမူလေတွင်သာဥဒရာဒုက္ခကုသလတိကအသာဥဒရာကုသလနာမနိသနာအနုဒရောနာကုသလောဓမ္မောဘိဇတိအတုပစ္စယအနုဒရံကုသလနာမနိသနာအနုဒရောနာကုသလောဓမ္မောဘိဇတိအတုပစ္စယတို့ယာတို့အဗျာကတမူလေတွင်သာဥဒရာဒုက္ခကုသလတိက သာဥဒရံကုသလနာမံဒိသနာအနုဒရောနာကုလောဓမ္မောဥပိသတိအတုပိစယအနုဒရံကုသလံဓမ္မံဒိသနာအနုဒရောနာကုလောဓမ္မောဥပိသတိဟေတုပိစယဟေတုယာတုေသာဥဒရံကုသလံဓမ္မံဒိသနာအနုဒရောနာအကုသလောဓမ္မောဥပိသတိဟေတုပိစယဟေတုယာဧကံအဗျာဒမူလေတွေတရဏတုကကုသလတေကအရဏံ ကုသလနာမပရိသနာတရဏော နာကုလောဓမ္မောပိစတိဒုပိစယဒုယာယကံတရဏာကုသလနာမပရိသနာတရဏောနာအကုသလောဓမ္မောပိစတိဒုပိစယဒုယာယကံအရဏအရဏံအဗျာဒနာမပိစယနာရဏောနာအဗျာဒောဓမ္မောပိစတိဒုပိစယရဏံအဗျာကတံဓမ္မပိစယနာတရဏောနာဗျာဒောဓမ္မောပိစတိဟေတုပိစယဟေတုယာတွင် အာဇာတဝါရမိမေယလာတံမြုဒ္ဒဝါရမိပိဿဝါရသတိတံရနောဗျာဒောဓမ္မောနာရဏသာနာဗျာနာသာသမသာရမနာပိစေနာပိစေယောအရနောအဗျာဒောဓမ္မောနာသရဏသာနာဗျာနာသာရမသာအာရမနာပိစေနာပိစေယောအရမနေဝိမေယလာအာဝိကတိတွေတရဏဒုက္ခဝရဏတိကတရဏဒုက္ခယဝရဏယတံမြုဒ္ဒနာမံပိဿာနာတရနော ဓာတုကာယဝရဏယသံယုဒဓမ္မောဥပ္ပစ္စတိအတုပစ္စယရဏံဒုက္ခယဝရဏယသံယုဒ္ဓနာမံပိဇာနာရနောနာဒုက္ခယဝရဏယသံယုဒ္ဓဓမ္မောဝိဇတိအတုပစ္စယတရဏံဒုက္ခယဝရဏယသံယုဒ္ဓဓမ္မံပိဇာနာသရနောနာဒုက္ခယဝရဏယသံယုဒ္ဓသာနာအရနောနာဒုက္ခယဝရဏယသံယုဒ္ဓသာဓမ္မာဥပ္ပဇံတိအတုပစ္စယအာ အရဏံဒုက္ခယဝရဏယသံယုတ်တနာမံဒိဋ္ဌာနာတရဏောနာဒုက္ခယဝရဏယအမယုတ်တော်နာမောပိသတိဣတုပိစယဣတုယသတ္တာရိတရဏံဒုက္ခယဝရဏယသံယုတ်တနာမံဒိဋ္ဌာနာတရဏောနာဒုက္ခယဝရဏယသံယုတ်တော်နာမောပိသတိဣတုပိစယသံဂိတံဣတုယတိနိ ရဏံအာရုဂမဒုက္ခယဝရဏယတံပြုတ်တဏမံဒိသနာတရဏောနာရုဂမဒုက္ခယဝရဏယတံမြုတ်တော်ဓမ္မောဥပ္ပေဇတိဟိတုပိစယဟိတုယာသတ္တာရိရဏဒုက္ခဝိပါကတိကအရဏံဝိပါကံဓမ္မံဒိသနာတရဏောနာဝိပါကောဓမ္မောဥပ္ပေဇတိဟိတုပိစယဟိတုယာဧကံရဏံဝိပါကဓမ္မဓမ္မံဒိသနာ နာသရဏောနာဝိဘာကဓမ္မဓမ္မောဥပိသတိဟေတုပစ္စယရဏံဝိဘာကဓမ္မဓမ္မံပိစ္ဆာနာသရဏောနာဝိဘာကဓမ္မဓမ္မောဥပိသတိဟေတုပစ္စယတုယာတုေအရဏံနေဝဝိဘာကနာဝိဘာကဓမ္မဓမ္မံပိစ္ဆာနာသရဏောနာနေဝဝိဘာကနာဝိဘာကဓမ္မဓမ္မောဝိသတိတုပိစ္ဆေတုယာဧကံသရဏဒုက္ခဥပါဒိဏတိကာ အရဏံဥပါရိဏုပါရဏိယနာမံဒေသနာသရဏောနာဥပါရိဏုပါရဏိယောနမောဝိသတိအတုပိစ္ဆာတုယာဧကံဝရဏနုပါဒိနာနုပါရဏိယဓမ္မံဒိသနာသရဏောနာနုပါရိနာနုပါရဏိယောဓမ္မောပိသတိအတုပိစ္ဆာတုယာဧကံသရဏတုကာသံကိလေသာတိကာသရဏံသံကိလေသာသံကိလေတိကနာမံဒိသနာသရဏောနာသံကိလေသာ တံကိလေတိကောဓမ္မောဝိသတိတုပစ္ဆေတုယာဧကံအရဏံအတံကိလေသာတံကိလေတိကနာမပစ္ဆေနာရနောနာတံကိလေသာတံကိလေတိကောဓမ္မောဥပစ္ဆတိဧတုပစ္ဆေရဏံအတံကိလေသာတံကိလေတိကံဓမ္မံပစ္ဆေနာတရနောနာအတံကိလေသာအင်္ဂိလေတိကောဓမ္မောဝိသတိအတုပစ္ဆေတုယာဒုယရဏံအတံကိလေသာ အတံကိလေတိကံဓမ္မံဒေသနာတရဏောနာအတံကိလေသာအတံကိလေတိကောဓမ္မောပိစတိဣတုပိစ္ဆာဣတုယာဧကံတရဏတုကဝိတကတိကတရဏံသာဝိတကလာဝိဇာရံဓမ္မံဒေသနာရဏတရဏောနာသဝိတကသဝိဇာရောဓမ္မောဥပိစတိဟေတုပိစ္ဆာတိနိရဏံသာဝိတကလာဝိဇာရံဓမ္မံဒေသနာရဏော နာသဝိသကာသဝိဇာရောဓမ္မောပိသတိဟေတုပစ္စယဧကံတရဏံအဝိတကဝိဇာရမတံဓမ္မံပိဇာနာတရဏောနာအဝိတကဝိဇာရမတောဓမ္မောဥပိသတိဟေတုပစ္စယတုယာသတ္တာရိရဏံအဝိတကဝိဇာရံဓမ္မံပိဇာနာတရဏောနာအဝိတကအဝိဇာရော ဓမ္မောဝိဇ္ဇတိဟေတုပိစယဟေတုယာဧကံတရဏတုကပိတိတ်တိကတရဏာမိနိသာဒန္ဓမံဒိသနာတရဏော နာပိနိသာဒောဓမ္မောဝိဇ္ဇတိဟေတုပိစယတိနိရဏံပိနိသာဒန္ဓမံဒိသနာတရဏောနာပိနိသာဒောဓမ္မောဝိဇ္ဇတိဟေတုပိစယဧကံရဏံဒုက္ခသာဒန္ဓမံဒိသနာတရဏောနာဒုက္ခသာဒောဓမ္မောဥပိစတိဟေတုပိစယတိနိ အရဏံဒုက္ခသာဒန္တမပရိသနာတရဏောနဒုက္ခသာတောဓမ္မောဥပိသတိအတုပိစယဧကံတရဏဥပခာသဒန္တမံပရိသနာတရဏောနဥပခာသတောဓမ္မောဝိဇတိအတုပိစေတုယာဇတာရိတရဏတုကသာဒသနာတိကာတရဏံသာသနေနာဘာဒဗန္နာမံပရိသနာတရဏောနသာသနေနာ

ရဏတုကသာသနာဟိတုတိကသရဏနာသနေနာပါဒဘာဟိတုကနာမံပိသနာသရဏောနာတသနေနာပါဒဘာဟိတုကောဓမ္မောပိစတိဟိတုပိစယဟိတုယာယေကံသရဏံဘာဝနာယဘာဒဘာဟိတုကနာမံပိသနာသရဏောနာဘာဝနာယဘာဒဘာဟိတုကောဓမ္မောပိစတိဟိတုပိစယဟိတုယာဧကံ အရဏံနေဝဒသနေနာနာဘောင်နာယာမနာမဟိတုကနာမမနိဇာနာအရဏောနာနေဝဒသနေနာနာဘောင်နာယာဘာနာမဟိတုကောနာမောပိဇတိဟိတုပိဇာဟိတုယာယေကံတရဏဒုက္ခအာဇယကာမိတိကတရဏအာဇယကာမိဓမ္မပဋိသနာတရဏောနာအာဇယကာမိဓမ္မောပိစတိတုပိစယတုယာတုရဏံ အဘာဇာဂာမိဓမ္မပဋိဇာနာတရဏောနာအဘာဇာဂာမိဓမ္မောဥပိသတိအတုပိဇာအတုယာဟေကံအရဏံနေဝဇာဂာမိနာပဇာဂာမိဓမ္မပဋိဇာနာရဏောနာနေဝဇာဂာမိနာပဇာဂာမိဓမ္မောဥပိသတိအတုပိဇာတရဏတုကသိခတိကအရဏံသိခံဓမ္မပဋိသနာတရဏောနာတိခောနာမောဝိဇ္ဇတိတုပိဇာယိတုယာယေကံ ရဏအတိခံဓမ္မံဒိသနာတရဏောနာအတိခောဓမ္မောဥပိသတိအတုပိစေတုယာယေကံအရဏံနေဝတိခဏတိခံဓမ္မံပိစယနာတရဏောနာနေဝတိခဏတိခောဓမ္မောဥပိသတိအတုပိစေတုယာဧကံတရဏဒုက္ခပရိဒတိကအရဏံပရိဒါနာမံဒိသနာတရဏောနာပရိဒောဓမ္မောဥပိသတိအတုပိစေတုယာယေကံ အရဏမေကဒနာမမနိဇာနာတရဏောနမေတောဓမ္မောဝိဇ္ဇတိဟိတုပိစေတုယာဧကံအရဏံပမာဏနာမမနိဇာနာတရဏောနပမာဏနာပမာဏောဓမ္မောဝိဇ္ဇတိဟိတုပိစေတုယာဧကံတရဏတုကပရိဒါရမဏတိကတရဏံပရိဒါရမဏဓမ္မံနိဇာနာတရဏောနပရိဒါရမဏောဓမ္မောဝိဇ္ဇတိဟိတုပိစေရဏံ ပရိဒါရမဏနာမပရိဇာနာသရဏောနာပရိဒါရမဏဓမ္မောဥပိသတိအတုပိစေအတုယာတုိသရဏမေဒါရမဏနာမပရိဇာနာသရဏောနာမေဒါရမဏဓမ္မောဥပိသတိအတုပိစေအာရဏံမေဒါရမဏမေဒါရမဏနာမပရိဇာနာသရဏောနာမေဒါရမဏဓမ္မောဥပိသတိအတုပိစေအတုယာတုိ အရဏံအပမနာရမဏနာမံဒိသနာတရဏောနာပမနာရမဏောဓမ္မောပိစတိအတုပိစယအတုယာဧကံရဏဒုက္ခဟိနတိကတရဏာယိနာနာမံဒိသနာတရဏောနာဟိနောဓမ္မောပိစတိအတုပိစယအတုယာဧကံအရဏမေဇိမနာမမေဇာနာရဏောနာမေဇိမောဓမ္မောပိစတိအတုပိစယရဏမေဇိမံဓမ္မံပိစယ နာသရဏောနာမေဇိမောဓမ္မောပိသတိဟေတုပိစယဟေတုယာတုဟေရဏံပဏိတံဓမ္မံဒိသနာသရဏောနာပဏိတောဓမ္မောပိသတိဟေတုပိစယဟေတုယာဧကံသရဏတုကမေဇာတာနိတတိကရဏမေဇာတာနိဒါနမံဒိသနာသရဏောနာမေဇာတာနိတောဓမ္မောပိသတိဟေတုပိစယဟေတုယာဧကံ အရဏံသံမတ္တနိဒနာမပတိသနာသရဏောနာသံမတ္တနိယတောဓမ္မောဥပ္ပဇတိဟေတုပစ္စယတုယာဧကံအရဏံအနိတံဓမ္မံပစ္စယနာအရဏောနာနိဒောဓမ္မောဝိဇတိဟေတုပစ္စယရဏာနိဒနာမပစ္စယနာသရဏောနာအနိဒောဓမ္မောဝိဇတိဟေတုပစ္စယတုယာတုသရဏတုကမေဃာရမဏတိက အရဏမေဃရမဏဓမ္မံဒိသနာတရဏောနမေဃရမဏောဓမ္မောဝိဇ္ဇတိဟိတုပိစေဟိတုယာယေကံအရဏမေဃဟိတုကနာမံဒိသနာတရဏောနမေဃဟိတုကောဓမ္မောဝိဇ္ဇတိဟိတုပိစေဟိတုယာယေကံအရဏမေဃာတိပရိဏမံဒိသနာသရဏောနမေဃာတိတိရမောပိသတိယတုပိသယတုယာဧကံသရဏတုကဥပ္ပံနတိက တရဏောနုဘာနောဓမ္မောနာတရဏတာနာနုဘာနာတာဓမ္မတာအရမဏပိစေနာပိစေယောအရဏိဇာတာရိအရဏောဥပါတိဓမ္မောနာအရဏတာနာဥပါဒိတာဓမ္မတာရမဏပိစေနာပိစေယောနုအရဏောဥပါတိဓမ္မောနာတရဏဒါနာဥပါဒိတာဓမ္မတာအာရမဏပိစေနာပိစေယောအာရမဏိတွေ တရဏဒုက္ခဒီတတိကတရဏောဒီသောဓမ္မောနာတရဏသာနာဒီတသာဓမ္မသာအာရမဏပစ္စေနာ ပစ္စယောရမေသတ္တာတိအနာဂတောဒီတသတိသောတရဏဒုက္ခဒီတာရမဏဒီကတရဏဒီတာရမဏနာမပိဿာနာတရဏောနာဒီတာရမဏဓမ္မောပိစတိဧတုပစ္စယအရဏံ အတိဒါရမဏနာမံသစ္စာနာသရဏောနာတိဒါရမဏောဓမ္မောဝိဇတိအတုပိစယိတုယာတုေသရဏနာဒါရမဏနာမံသစ္စာနာသရဏောနာနာဒါရမဏောဓမ္မောဝိဇတိအတုပိစယသရအရဏံအနာဒါရမဏနာမံသစ္စာနာသရဏောနာနာဒါရမဏောဓမ္မောဝိဇတိအတုပိစယိတုယာတုေသရဏံပိစ္ဆုပ္ပနာရမဏနာမံသစ္စာနာသရဏော နာပိစုဘာနာရမဏောဓမ္မောဥပိသတိဟိတုပိစယရဏံပိစုဘာနာရမဏံဓမ္မံဒေသနာတရဏောနာပိစုဘာနာရမဏောဓမ္မောဥပိသတိဟိတုပိစယဟိတုယာတုိတဏ္ဍတုကဣဇဒါရမဏတိကသရဏဣဇဒါရမဏဓမ္မံဒေသနာတရဏောနာဣဇဒါရမဏောဓမ္မောဥပိသတိဟိတုပိစယရဏံ ဣဇာဒရမဏဓမ္မံဣဇာနာတရဏောနာဣဇာဒရမဏောဓမ္မောဝိဇတိဒုပိစယဣတုယာတဝေတရဏဗိဒာရမဏဓမ္မံဣဇာနာတရဏောနာဗိဒာရမဏောဓမ္မောဝိဇတိဒုပိစယရဏံဗိဒာရမဏဓမ္မံဣဇာနာတရဏောနာဗိဒာရမဏောဓမ္မောဝိဇတိဒုပိစယဣတုယာတဝေတရဏဒုက္ခသနိတတနာတိကာရဏံ အာနိရသနာသဗ္ဗရိကနာမံဒိသနာသရဏောနာအာနိရသနာသဗ္ဗေကောဓမ္မောဥပိသတိဒုပိစယဧကံသရဏံအာနိရသနာ အပိကနာမံဒိသနာသရဏောနာအာနိရသနာအပတိကောဓမ္မောဥပိသတိဟေတုပိစယအရဏံအာနိရသနာအပိကနာမံဒိသနာသရဏောနာအာနိရသနာအပတိကောဓမ္မောဥပိသတိဟေတုပိစယ ရဏံအာနိရသနာပိကံသာရဏံအာနိရသနာ အပိကံသာဓမ္မံဒိသနာတရဏောနာအာနိရသနာအပိကောဓမ္မောဝိသတိဣတုပိစယဣတုယာတိနိပယလာအဝိတေတိနာယေတုနာရမနာရဏံအာနိဒသနာပိကံဓမ္မံဒိသနာတရဏောနာအာနိဒသနာအပိကောဓမ္မောဝိသတိနာယေတုပိစယတရဏံ အာနိဒသနာအပိကနာမံဒိသနာသရဏောနာအာနိဒသနာအပိကောနာမောပိသတိနာအာရမဏပိစယာနာဟိတုယဧကံနာရမဏေတိနိပေယလာ နောဝိကရေတိနိသာဇာတာဝါရံပိပေယလာတံပြုတ်တာဝါရံပိရိဇဝါရသတိတံသရဏောအာနိဒသနာပိကောဓမ္မောနာသရဏတာနာအာနိဒသနာ အပိကတာဓမ္မတာဟေတုပစ္စေနာပစ္စယော အရဏောအနိဒသနာ အပ္ပိကောဓမ္မောနာသရဏတာအနာအနိဒသနာ အပ္ပိကတာဓမ္မတာဟေတုပစ္စေနာပစ္စယော ဟေတုယာတွင်နိမိယာတွင်ပေယလာအဝိကတိတိပစ္စနိယုတ်တာယသရဏောအနိဒသနာ အပ္ပိကောဓမ္မောနာသရဏတာနာအနိဒသနာ အပ္ပိကတာဓမ္မတာသာဇာတာပစ္စေနာပစ္စယောပစ္ဆာဇာတာပစ္စေနာပစ္စယောကမ္မပစ္စေနာပစ္စယောသံခိတံနာဟိတုယတိနိ နာရမနေဒီနိဘေယလာနောအဝိကရေတိနိယထာကုသလတိကေပညာဝါဒံဧဝံဝိဒါရေတမံဓမ္မာနုလောမပစ္စနိယေဒုက္ခတိကပဋ္ဌာနံနေတိတံ